ခန်းကြီး29အငယ်1မှ9တဖန်ဒါဝိမင်းကြီးကဘုရားသခင်ရွေးကောက်တော်မူသောငါသားရှောလမုန်သည်အသက်ငယ်၍နှုသေး၏အမှုမူကားကြီးလန့်၏တိဆောက်ရသောဗိမာန်သည်လူအဖို့မဟုတ်ဒါဝရရှင်ဘုရားသခင်အဖို့ဖြစ်၏ငါ၏ဘုရားသခင်အိမ်တော်ဖို့ရွှေတစားလှုပ်ရှားဖို့ရွှေကို၎င်းငွေတစားလှုပ်ရှားဖို့ငွေကို၎င်းခြေဝါတစားလှုပ်ရှားဖို့ခြေဝါကို၎င်း တန်တစားလုပ်เสียဖို့တန်ကို၎င်းတစ်သားတစားလုပ်เสียဖို့တစ်သားကို၎င်းရှဟန်ကြောက်နှင့်အယောင်မျိုးထွက်၍စီเสียဖို့ကောင်းသောကြောက် အဖိုးထိုက်သောကြောက်မျိုး များစွာသောကြောက်ဖြူတို့ကို၎င်းတတ်နိုင်သည်မြအတိုင်းငါပြင်ဆင်ပြီးငါ၏ဘုရားသခင်အိမ်တော်၌ငါစိတ်နှလုံးဆွဲလန်းသောကြောင့်ထိုတန်ရှင်းသောအိမ်အဖို့ပြင်ဆင်သောဥစ္စာမတပါကိုဥစ္စာတဲကအော်ဖီရရွှေအခွက်3000နှင့် ကျောက်ထရံတို့ကိုမွမ်းမံစရာဘို့ငွေစင်ခုနစ်သောင်းကိုငါ၏ဘုရားသခင်အိမ်တော်အဘို့ငါပေး၏။ရွှေသည်ရွှေတန်ဆာအဘို့၊ငွေသည်ငွေတန်ဆာအဘို့နှင့်ဆရာသမားလုပ်သမျှအဘို့ဖြစ်၏။သို့ဖြစ်၍ယနေ့ထာဝရဘုရားအားကိုယ်ဥစ္စာကိုအဘယ်သူပူဇော်ချင်သနည်းဟုပရိသတ်အပေါင်းတို့အားမေးတော်မူလျှင်၊အဆွေအမျိုးတို့၏အကြီးအကဲများ၊ဣသရေလအမျိုးအသီးအသီးတို့ကိုအုပ်စိုးသောမင်းများ၊ လူတထောင်အုပ်တရားအုပ်များရှင်မြင်းဤအမှုတော်ကိုစီရင်သောသူများတို့သည် ကြီးညိုသောစိတ်ရှိ၍ဘုရားသခင်အိမ်တော်မှုကိုဆောင်ရွက်ရာဘို့ရွှေအခွက်9000နှင့်ရွှေဒင်းကား1000ငွေအခွက်3000ခြေဝါအခွက်3000တန်အခွက်တသန်းကိုလှူကြ၏ကြောက်မြတ်ရှိသောသူတို့သည်လည်းဂေယရှုံအမျိုးသားယေဟေလလက်ဖြင့်သာရဖျား၏အိမ်တော်ဗန္တာတဲသို့တွင်ကြ၏ လူများတို့သည်စုံလင်သောနှလုံးကြည်ညိုသော စိတ်သဘောရှိ၍ဟာရဖျံအားပူဇော်သောကြောင့်ဝမ်းမြောက်ကြ၏ဒါဝိမင်းကြီးသည်လည်းအလွန်တရာဝမ်းမြောက်တော်မူ၏အငယ်တဆေမဆက်လီထိုအခါဒါဝိကအကျွန်ုပ်တို့အဖဣဒရီလာ၏ဘုရားသခင်သာရဘုရား ကိုရောဒီကဘာဆက်ဆက်မင်္ဂလာရှိတော်မူစေတည်း။အိုထာဝရဘုရားကိုရောဒီဘုံတကူအာနုဘောအောင်မြင်ခြင်းအခွင့်အာနာတော်နှင့်ပြည့်စုံတော်မူ၏။ကောင်းကင်မြေကြီး၌ရှိရှိသမျှကို ပိုင်တော်မူ၏။အိုထာဝရဘုရားကိုရောဒီအစိုးရတော်မူ၏။ခတ်သိမ်းသောသူတို့၏အထွတ်မြင့်မြတ်တော်မူ၏။ဂုံတရေနှင့်စည်းစိမ်ဥစ္စာသည်ကျေးဇူးတော်ကြောင့်သာဖြစ်၏။ကိုရောဒီခတ်သိမ်းသောသူတို့ကို အုပ်ဆိုးတော်မူ၏ ခွန်အားအစွမ်းတတ္တိကိုပေးပိုင်တော်မူ၏။ခပ်သိမ်းသောသူတို့အားကြီးမြတ်သောအခွင့်နှင့်ခိုင်ခံ့သောအခွင့်ကို ပေးပိုင်တော်မူ၏။သို့ဖြစ်၍အကျွန်ုပ်တို့၏ဘုရားသခင်၊ကျေးဇူးတော်ကြီးလှပါ၏ဟုအကျွန်ုပ်တို့သည် ဝန်ခံ၍ဘုန်းကြီးသော နာမတော်ကိုချီးမွမ်းကြပါ၏။သို့ရာတွင်ကြည်ညိုသောစိတ်နှင့်ဤမျှလောက်ပူဇော်နိုင်အောင်အကျွန်ုပ်နှင့်အကျွန်ုပ်၏လူတို့သည်အဘယ်သို့သောသူဖြစ်ပါသနည်း။ ခပ်သိမ်းသောအရာတို့သည်တန်ခိုးတော်ကြောင့်ဖြစ်ပါ၏။အကျွန်ုပ်တို့သည်ကိုယ်တော်၏ဥစ္စာထဲကသာကိုယ်တော်အားပူဇော်ပါ၏။အကျွန်ုပ်တို့သည်ဘိုးဘေးများကဲ့သို့ရှေ့တော်၌ဧည့်သည်အာဂန္တုဖြစ်ပါ၏။မြေကြီးပေါ်မှာနေရသော ကာလသည် အရိပ်ကဲ့သို့ဖြစ်ပါ၏။မှီခိုရာမရှိပါ။အကျွန်ုပ်တို့၏ဘုရားသခင်ထာဝရဘုရား၊ကိုယ်တော်၏နာမအဘို့ ကိုရောဤအိမ်ကိုတိဆောက်ခြင်းအလို့ငှာအကျွန်ုပ်တို့ပြင်ဆင်သောဤဘန္တာရှိသည်မြသည်တကိုးတော်ကြောင့်ဖြစ်ပါ၏အလုံးစုံတို့ကိုကိုရောပိုင်တော်မူ၏အကျွန်ုပ်တို့၏ဖျားသခင်ကိုရောသည်စိတ်နှလုံးကိုစစ်၍ဖြောင့်မတ်ခြင်းသဘောကိုနှစ်သက်တော်မူသည်ကိုအကျွန်ုပ်သိပါ၏အကျွန်ုပ်မူကားဖြောင့်မတ်ခြင်းသဘောကြီးညိုသောစိတ်ရှိသည်နှင့် ဤဘဏ္ဍာရှိသမျှကို ပူဇော်ပါ၏။စည်းဝေးလျက်ရှိသော ကိုယ်တော်၏လူတို့သည် ကြည်ညိုသောစိတ်နှင့်ပူဇော်ကြသည်ကို မြင်၍ဝမ်းမြောက်ပါ၏။ကျွန်ုပ်တို့ဘိုးဘေးအာဗြဟံ၊ဣဇာက်၊ဣသရေလတို့၏ဘုရားသခင်ထာဝရဘုရား၊ကိုယ်တော်၏လူတို့သည်ဤအမှုအရာများကိုအစဉ်အောက်မေ့စွဲလမ်းသောစိတ်သဘောရှိမည်အကြောင်း၊သူတို့စိတ်နှလုံးသည်ကိုယ်တော်ဘက်၌တည်ကြည်မည်အကြောင်းကယ်မသနားတော်မူပါ အကျွန်ုပ်ဤသားရှောလမုန်သည်လည်းကိုရောဤတက်တည်ခံချက်ထုံးဖွဲ့ချက်ပညာတရားတို့ကို ဆောင်းလျှောက်၍အကျွန်ုပ်ပြင်ဆင်သောအမှုကို အကုန်စင်ပြီးစည်းစေလျက်ဗိမာန်တော်ကိုတည်ဆောက်နိုင်မည်အကြောင်းစုံလင်သော စိတ်နှလုံးကိုပေးသနာတော်မူပါဟုပရိသတ်အပေါင်းတို့ ရှေ့မှသာရဘုရားကိုကောင်းချီးပေးလျက်မွဲ့ဆို၏ပရိသတ်အပေါင်းတို့အားလည်းတင်တို့ဘုရားခင်သာရဘုရားကိုကောင်းချီးပေးကြလော့ဟုမိန်တော်မူသည့်အတိုင်း ပရိသတ်အပေါင်းတို့သည်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုကောင်းကြီးပေးလျက်၊ဦးချ၍ထာဝရဘုရားကို၎င်း၊ရှင်ဘုရင်ကို၎င်းရှိခိုးကြ၏။21နက်ဖြန်နေ့၌လည်းယဇ်ပူဇော်ခြင်းအမှုကိုပြု၍၊နွားတထောင်၊သိုးတထောင်၊သိုးသငယ်တထောင်တို့ကိုမီးရှို့သဖြင့် သွန်းလောင်းရာပူဇော်သက္ကာတို့နှင့်တကွဣသရေလအမျိုးတမျိုးလုံးအတွက်ထာဝရဘုရားအားများစွာသောယဇ်ကိုပူဇော်ကြ၏။ထိုနေ့ခြင်းတွင်ထာဝရဘုရားရှေ့တော်၌စားသောက်၍ပျော်မွေ့ခြင်းကိုပြုလျက်၊ဒါဝိဒ်၏သားတော်ရှောလမုန်ကိုရှင်ဘုရင်အရာ၌ဒုတိယအကြိမ်ချီးမြှောက်၍ထာဝရဘုရားအောက်မှာမင်းဖြစ်စေခြင်းငှါ၎င်း၊ဇာဒုတ်ကိုယဇ်ပုရောဟိတ်ဖြစ်စေခြင်းငှါ၎င်းဘိသိက်ပေးကြ၏။ ထိုအခါရှောလမုန်သည်ခမည်းတော်ဒါဝိဒ်ကိုယ်စားရှင်ဘုရင်အရာကိုခံ၍၊ထာဝရဘုရား၏ရာဇပလ္လင်တော်ပေါ်မှာထိုင်လျက်ဘုန်းကြီးတော်မူ၏။ဣသရေလအမျိုးသားအပေါင်းတို့သည်စကားတော်ကိုနားထောင်ကြ၏။မှူးတော်မတ်တော်၊အရာကြီးသောသူအပေါင်းတို့နှင့်ဒါဝိဒ်မင်းကြီး၏သားတော်အပေါင်းတို့သည်ရှောလမုန်မင်းကြီး၏အုပ်စိုးခြင်းကိုဝန်ခံကြ၏ ထာဝရဘုရားသည်ဣသရေလအမျိုးသားအပေါင်းတို့ရှေ့မှာရှောလမုန်ကိုအလွန်ချီးမြှောက်၍၊ဣသရေလရှင်ဘုရင်တယောက်မျှမခံစဖူးသောဘုန်းအာနုဘော်တော်ကို ပေးသနားတော်မူ၏။26ယေရှဲ၏သားဒါဝိဒ်သည်ဣသရေလနိုင်ငံလုံးကိုအစိုးရသောမင်းဖြစ်တော်မူ၏။ဟေဗြုန်မြို့၌ခုနစ်နှစ် ယေရုရှလင်မြို့၌33နှစ်မင်းပြု၍ဣဒရေလနိုင်ငံကိုစိုးစံသောနှစ်ပေါင်းကားအနှစ်40တည်ဒါဝိဒ်သည်အသက်ကြီးရင့်၍နေ့ရက်ကာလပြည့်စုံခြင်းဘုံစည်းစိမ်ကြွယ်ဝခြင်းရှိလျက်အနိစ္စရောက်၍သားတော်ရှောလမုန်သည်ခမည်းတော်အရာ၌နန်းထိုင်လေ၏ဒါဝိမင်းကြီးပြုမှုသော အမှုရာအစအဆုံးရှိသမျှအစိုးရခြင်းတကူးကြီးခြင်းတကွကိုရောမဆာ၍ဣတရပြည် အခြားတပါးသော တိုင်းပြည်များတို့၌ဖြစ်လေသမျှသော အမှုအရာအလုံးစုံတို့သည် ပရောဖက်ရှမွေလ၏ကျမ်းစာ၊ပရောဖက်နာသန်၏ကျမ်းစာ၊ပရောဖက်ဂဒ်၏ကျမ်းစာတို့၌ရေးထားလျက်ရှိ၏။ရာဇဝင်ချုပ်ပဌမဆောင်ပြီး၏။